ကျေးဇူးတော်ရှင်ဧကမဟာပန္နိတမောဂုတ်ဆရာတော်ဘုရားကြီးအမရဗုဒ္ဓမြို့တွင်9ရက်8လ58ခုနှစ်၌ဟောကြားဆုံးမတော်မူသောပရိစ္ဆသမုပ္ပဆက်လဲပုံတရားတော်သေနဲ့ဒီပဲလမ်းဆုံးနေရတာဖြင့်ပင်ပန်းလိုက်တာပင်ပန်းလိုက်တာဒီဥသေးပဲလို့များလက်ဆသိမ့်ရပါမလဲမြင်ရတာဖြင့်ဥသေးလက်ရှိနေကြီးပဲလို့ဆိုပြီး ဘုရားမဖြစ်ခင်ကာလတည်းကဒီဥသေးကြီးကလူတိုင်းလက်ရှိဖြစ်ပြီးဒီကလာနေတယ်တတ္တဝါတွေကြည့်ရတာပင်မလိုက်ပါပြီးတော့တယ်ခုပြန်ကြည့်တော့လေပင်မလိုက်ပါပြီးတော့တယ်ဒီဥသေးဒီဘက်ကလာပါလိမ့်မလဲလက်သက်ရှာမတော်မရဲ့ဆိုပြီးဒီကလာလက်သက်ရှာတယ်တကသိတို့တကကျွဲတို့ဥလာဘူးတို့နော်လက်သက်ရှာလိုက်တဲ့အခါကျတော့ဒကာရမတွေဒီကြည့် ဒီနှစ်ခုကအိုသေးဆိုတာသိနေပြီအိုသေးပဲကလာတယ်လေလို့လက်သက်ရှာလိုက်တဲ့အခါကျတော့ဝိပတိမြတ်စွာဘုရားရှင်ကိုရမကြီးကဘုရားမဖြစ်မိကလေးကအိုသေးဟာဟေဇာတိဆိုတဲ့ပြိဿရိနေမှုကလာတာဒီတလုံးကဘာပါလဲဇာတိဒီဘက်နှလုံးကဘာပါလဲဇေယမရဏမြန်မာလိုပြောတော့အိုသေးပဲဆိုတော့ အာလုံးတရားဓမ္မတွေရှင်းလိုက်စမ်းပါဦး။အိုသေးသည်ဘယ်ကလာပါလဲ။ဩအိုသေးလက်တယ်ဖြင့်ဒကာသိတို့ဒကာကျိုးတို့ဖမ်းမိပြီ။မှန်ပါပါ။အိုသေးလက်တယ်တွေ့ကြပါလား။ဘာတွေ့ပါလဲ။ဇာတိဆိုတဲ့ပရိသေနေမှု ရှိတဲ့ပုဂ္ဂိုလ်မှာအိုသေးတွေ့ရမယ်။ပရိသေနေမှုရှိတဲ့ပုဂ္ဂိုလ်ဒီဘာတွေ့ရ။ဒါဖြင့်ပရိသေနေမှုကအကြောင်း အိုသေးကကောင်းပြီဒါဖြင့်ဒကာဓမ္မတို့ဩပရိသေတေမှုရှိတဲ့ပုဂ္ဂိုလ်မှာဖြင့်အိုသေးရရပါပဲဆိုတာမြေကြီးလက်ခမလွဲပေါ့ဗျာရှင်းကြပါလားရှင်းပါဘုရားလောင်ဖြစ်စဉ်ခါတော့ကကြံလိုက်တဲ့ကြံစီချက်သည်ဥလာဟုတို့မတည့်လားဗျာတည့်ပါဘူးတည့်တယ်ဥသေးဘယ်ကလာပါလိမ့်ဒါကြောင့် ပရိစ္ဆေသမုပ္ပါဒေသနာတော်မှာဇာတိပစ္စယဇေယမရဏဆိုတာတကကြွယ်တော့ရထားတာပေါ်လာရှေးကတော့ရွတ်ယုံနေရွတ်တယ်အခုတော့ပြန်ခန္ဓာကိုယ်ထဲမှာလဲဇရာလည်းရှိတယ်မရဏလည်းရှိတယ်စံရှိပူနွေးနွေးကိုဗျဇရာမရဏမရှိဘူးလားရှိပါတယ်အင်းဒီဇရာမရဏဘယ်ကလာပါလိမ့်မလဲဓမ္မတို့ဩခမရတို့ကိုကပြိစ္ဆေနေမိလို့သူပါလား ပရိသေရေနေတွေကသူပါလာတာပရိသေရေနေတွေကဓာတ်လေးပါးနဲ့ပရိသေရေနေလားပါဘူးလားအင်းပရိသေရေနေကလေးကဒကာရမတို့ရေပါလာတဲ့ဥသေးပါလားဆိုတာပေါ်လာဘူးလားဒါဖြင့်ဥသေးလက်တဲ့အကြောင်းရင်းရှာခဲ့သည် ရှိတော်ဒကာရမတို့ဘာတွေ့ပါလိမ့်ဇာတိရှင်ပြီတဲ့ဒါဖြင့်လူပြေအစဇာတိက မှန်ပါပါနတ်ပြည်အစတာတိပါဗျမပြည်အစတာတိပါငရဲအစတာတိပါတလိษံအစတာတိပါပြိတ္တာအစတာတိပါဩဒါဖြင့်ဒကာဓမ္မတို့ဒီဇာတိမချုပ်တွေ့ကာလပတ်လုံးအိုသေးစမသိမ့်ပါဘူးမှန်ပါပါဒကာကျွယ်သဘောကြဟုတ်လားဘူးတို့ကြပါပြီနောက်ကဒကာဓမ္မတွေဇာတိလက်စမတတ်တဲ့ကာလပတ်လုံး အိုသေးလက်စသိမ့်ပါမလားသိမ့်ပါဘူးဒါဖြင့်ဒကာရမတို့ဇာမရဏနဲ့အိုသေးနဲ့ဇာတိဇာတိကအကြောင်းအိုသေးကအကျိုးဆိုတာသိသွားတော့အကြောင်းနဲ့အကျိုးဘယ်ဟာသာကြောက်เสียကောင်းလို့အကြောင်းပါရှင်းကြပါလားရှင်းပါဘယ်ဟာသာကြောက်เสียကောင်းပါလိမ့်အကြောင်းကသာကြောက်เสียကောင်းတယ်ဆိုတော့တရားဓမ္မတို့ဒီ သစ္စာကမသိပြန်ဘူးသစ္စာကမသိပြန်တော့သစ္စာလေးသွန်းလိုက်ပါဦးလို့အာလုံးတရားဓမ္မတွေသတိပေးလိုက်တယ်ပြိဿသမုပ္ပါဒ်ထဲမှာသစ္စာလေးသွန်းလိုက်ပါဦးသွန်းတော့သွန်းပြီးသားပါပဲနားမလဲလို့သွန်းလိုက်ပါဦးလို့ပြောလိုက်ပါတယ်နားမလဲလို့သွန်းရတော့ဇာတိပိဒုက္ခသစ္စာကိုဘုရားကလေသရမရဏပိဒုက္ခသစ္စာလို့မဆိုဘူးလားဆိုပါဗျာဩဒါဖြင့်တရားဓမ္မတို့ လူပြေစဘယ်ကပါလိမ့်နတ်ပြေစဓမ္မပြေစဇာတိပိပါတယ်ဩဒုက္ခသစ္စာမသိတော့နတ်ပြည်ရောက်ရပါလေလူပြည်ရောက်ရပါလေဗြဟ္မာပြည်ရောက်ရပါလို့ဤဆိုတော့ဇာတိဒုက္ခသစ္စာကိုယ်ပိုင်ရရပါလို့ဤသွားဘောတခါကြွေမှားလိုက်တဲ့ဖြစ်ထွေဒကာဓမ္မတို့မှားလိုက်တဲ့ဖြစ်ထွေကဖြင့် ဘာမှပြင်လို့ဆင်လို့မရတော့အောင်ကိုပဲဆိုးရသွားဇာတိပြီပါတဲ့ဗျာအင်းဇာတိရှိတော့ဇာတိကအကြောင်းဇရာမရဏကရှင်းကြအဲ့ဒီဇာတိကိုဒကာဓမ္မတွေကအလူပေးပြီးဒကာလာဇာတိရအောင်တောင်းသီလယူပြီးဇာတိရအောင်တောင်းသမထဥပဒနာအားထုတ်ပြီးဒကာလာဇာတိရအောင်တောင်းလိုက်တော့ ဇာတိပိပါတဲ့ဩတရားဓမ္မတွေဆူတောင်းပြေးလိုက်တာဒုက္ခသစ္စာကြီးပြေးလာတယ်တရားတိုက်ပါပြေးပါလိမ့်ဒုက္ခသစ္စာကြီးရှင်းကြမလားရှင်းပါဘာများပြေးပါလိမ့်အဲ့ဒါသစ္စာမသိတဲ့ပုဂ္ဂိုလ်ဆူတောင်းသစ္စာမသိတဲ့ပုဂ္ဂိုလ်ဤဆူတောင်းရှင်းကြပါလားရှင်းပါ ဒါဖြင့်လောကကြီးထဲမှာရွှေမချမ်းသာငွေမချမ်းသာစိတ်မချမ်းသာမရမချမ်းသာမှာကိုမစိုးရိမ်ပါနဲ့ပန္တဝန်နဲ့ဆုတောင်းပြီးတဲ့ကလည်းရပါတယ်ဇာတိပိဒုက္ခသစ္စာတလုံးမသိလို့ရှင်းဖြင့်ကိုယ်လည်းပင်ကိုကျွတ်တတ်သေးတဲ့ဆုကြီးတောင်းတာပါမတောင်းပေဘူးလားတောင်းပါပါသဘောကျကြပါလားအဲ့ဒါကြောင့်ဘုန်းကြီးတို့ဓမ္မတွေအခုနေရရဖြစ်တဲ့တနာလို့ဩတို့ဓမ္မတွေ သစ္စာမသိလို့ရှိရင်ဖြင့်အင်းဒုက္ခဒုက္ခလို့ပြီးကြလားပွေးပိုက်တော့မှာပဲဆိုတာသေချာနေလို့နေတရားဖွင့်ပေးတာပါမှန်ပါပါညာရောက်ကြပါလားရောက်ပါတော်တော်ရေးကြည့်တယ်ဆိုတာကိုသိပါလားသိပါပါ gain ဥလာဘူးတို့တကကျွဲတို့တကတိုက်တို့ကစဉ်းစားပါလူဖြစ်ရပါလို့ဤဆိုတော့ဘာရပါလို့ဤတော့ဒုက္ခရပါဇာတိဒုက္ခသစ္စာရပါလို့ဤဟုတ်ကလား နတ်ပြည်ရောက်ရပါလေဆိုတော့မြမာပြည်ရပါလေဆိုတော့တောင်းရင်လည်းအဲ့ဒီလိုတောင်းလိုက်ရှိတောင်းလို့ရှိရင်လည်းတောင်းပြတော့မှာမဟုတ်ပါဘူးအခုတော့ဇာတိပိဒုက္ခသစ္စာဆိုတာဘယ်ခါမှမကြဘူးတော့တခါတည်းဒီဇာတိဆိုတာ အကောင်းပဲထင်ပြီးဒီကလာဒကာရမတွေက မတောင်းပေဘူးလားတောင်းလိုက်တော့ပြည့်လာတော့ဘာသစ္စာရဒုက္ခသစ္စာ ခဲလိုက်တဲ့ဖြစ်ချင်းခဲလိုက်တဲ့ဖြစ်ချင်းပေါ်ကြမလားဘာဆူတောင်းယူကြပါလိမ့်အကုန်ပြင်ပါလေဓမ္မတို့နောက်ဘယ်တော့မှမတောင်းပါနဲ့ဘယ်တော့မှမတောင်းကြပါနဲ့လို့သတိပေးလိုက်ပါတယ်ဘာကြောင့်ပေးရတယ်ဆိုတာကောခမည်းတော်သစ္စာသိအောင်လို့ပြောပြီးလို့တရားဓမ္မတွေမတောင်းပါနဲ့လို့ပြောလိုက်ရတယ် သိပြီလားသိပါပါဇာတိပိဒုက္ခသစ္စာဒုက္ခသစ္စာဒီဘယ်ခါကာလမြတ်ဒုက္ခသစ္စာဖြစ်သေးတော့မဖြစ်ပါဘူးဖြစ်မယ်ဆိုရင်နောက်ကသစ္စာမထည့်ဘူးအခုတော့ဇာတိပိဒုက္ခသစ္စာလို့သစ္စာကိုထည့်ထားတယ်ဘုရားကမင်းတို့မယမ်းပါနဲ့မယမ်းပါနဲ့ဆိုတာမမှားဘူးလားမှန်ပါဘူးတို့တော်ဓမ္မတွေကဇုံလုံးကားဖြစ်နေတော့ယမ်းတာပဲမှန်ပါဘူးမယမ်းဘူးလားယမ်းပါဘူး ဇုံလုံးကားဖြစ်နေတော့ဒကာရမတွေရန်တာကအယမန္တကြီးထိုလူကြီးလှူဆွမ်းတော်ကြီးတင်ပြီးဒီကလာဆွမ်းနေလောင်းပြီးဒီကလာမှနောက်ဘဝချမ်းသာအောင်တော့လုံးမပဲကွာဆိုတော့နောက်ဘဝချမ်းသာတော့ဘုန်းကြီးမပြောလို့ဘူးစတာတော့ဘယ်ကစတော့ဇာတိဘာသစ္စာတော့ချမ်းသာပါသေးမပါတာကိုတရားဓမ္မတွေဒီဘယ်နဲ့ကြောင့်တောင်းပါလိမ့်မလဲလို့ ဒကာတိုက်တို့ဒကာကျွဲတို့မေခွန်းထုတ်ရင်ရိမ့်မိပဲရိမ့်မိပါသစ္စာမသိချင်ရှင်းကြရှင်းပါဘာမသိပါလဲသစ္စာမသိပါဘုရားကဘယ်နဲ့ဟောတယ်ရှင်းမလားရှင်းပါဒါဖြင့်ဒကာကျွဲတို့ဒကာတိုက်တို့သစ္စာမသိရင်တန်ត្រာရှိမယ်ဆိုတာများသူများပြောလားကိုကိုယ်တိုင်လွန်ကျူးပြီးသားလားဆိုမေးလိုက်ပါတော့ကိုယ်တိုင်လွန်ကျူး ဒါမသိခင်တော့ကလေကိစ္စမသိတော့ကဒီဘဝတလောက်ချမ်းသာလဲရှင်နောက်ဘဝလေးတဲ့ချမ်းသာအောင်လို့ပေါ့မြောင်ဟေးဆွမ်းဆန်လောင်းတာတော့မောက်မောက်ကလေးလောင်းပါငါကပိုးပိုးရှမ်းရှမ်းမကြိုက်တယ်ကွာပူတာမမှားဘူးကွပူတာလဲကိုယ့်အထက်ဖိတ်တာပဲကုသိုလ်ကြီးပဲနောက်ဘဝဓမ္မပေါ်ပေါ်များများရှိတော်ဘောကွအစရှိတယ်ဒီလိုလွန်ကျူးပြီးသားပုဂ္ဂိုလ်တွေကဒီတဲ့အပြည့်ပါမှာပါပဲ မပါဘူးလားအဲ့ဒါဘာမသိလို့ပါလဲဘာသစ္စာမသိတာကဲရွတ်ပါအောင်ဇာတိပိလူအစပဲကပါလေနာအစမြမအစဘာသစ္စာလဲဒါဖြင့်လူဖြစ်ခြင်းလို့ရှင်လဲအစမပါပဲနဲ့တော့ဖြစ်မှာမဟုတ်ဘူးနတ်ဖြစ်ခြင်းရောမြမဖြစ်ခြင်းရော အစကလည်းဘာသစ္စာလဲဒုက္ခသစ္စာဖြစ်မှဖြစ်ရတယ်ဗျာဒီလိုများသိမယ်ဆိုတကယ်ကျွယ်တို့ဖះရှိလက်ဥရှိပြီးအမောခံမတောင်းပါဘူးဗျာတရားဓမ္မတွေအမောခံတောင်းပါမလားဒီကရှိများတောင်းရင်သေးလားဒုက္ခကိုယ်ရင်ရပါလို့ဤလူများခမရတို့စူတောင်းပြီဖះတောင်းရင်သေးလားဖះလည်းမကြိုက်ဘူးဗျာဒီတောင်းကိုကြိုက်ပါရဲ့လားမကြိုက်ပါဘူး ငါသည်ဒီသစ္စာမသိခဲ့လို့တန္တရာရှည်ခဲ့တယ်ကွာမင်းတို့လည်းဒါမသိရှည်လိုက်မယ်သိအောင်လုပ်ပါလို့မမှားဘူးလားမှန်ပါဘူးသဘောကျပါလားကျပါဘူးဤတော်နန္ဒာပါလိုက်တာများသိပြီးဒီကလာဒကာရမတို့မှတ်เสียသိကောင်းမှန်ပါဘူးဟေးဤတော်နန္ဒာလာပါအောင်ကွာ မင်းမျိုးတွေမင်းရွှေတွေမင်းတက္ကရာကမတွေများမင်းတကယ်သနာလို့ရှိရင်ဖြင့်သစ္စာသိအောင်ဟောပါကွာကြည်စံကြည်စံမှားလိုက်တာမင်းမျိုးတွေမင်းရွှေတွေမင်းတက္ကရာမတွေမင်းတကယ်သနာတယ်ဆိုရင်လောကုတ္တလုံးမနေနဲ့ရွှေတွေငွေတွေပေးမနေနဲ့ကွာသစ္စာသိအောင်လုပ်ပေးกว่าဓမ္မသနာရခင်ရခင်ပါတယ်ကျင်နာပါတယ်သနာပါတယ်ဆိုခဲ့လို့ရှိရင်ဖြင့် အခုပြောတဲ့ပရိစ္ဆသမုပ္ပါကိုဖြင့်ဒါကဒုက္ခသစ္စာဒါကသမှုရိယသစ္စာဆိုတာဖြင့်သိအောင်ဟောကြပါဒါမဟောလို့ရှိရင်ဖြင့်ရွှေတွေပုံပေးလေလေဒုက္ခရောက်လေလေပဲငွေတွေပုံပေးလေလေဒုက္ခရောက်လေဘာဖြစ်လို့တော့ဆိုရင်ငွေတွေရွှေတွေနဲ့လူတန်းပေကံပိဇာတိတွေတောင်းယူမှာဟုတ်ဗျမယူဘူးလားမှန်ပါပါ ယူပြန်တော့ဘာသစ္စာတွေရမလို့ဒါပြန်မေဖေပူးခဲ့တဲ့မေကြောင့်ကလေးဒုက္ခရောက်ပေါ်မဆုံးနိုင်ဘူးလားဒါပြန်ဘုရားခင်ကိုရမကြီးမှာတော်မူတာမင်းဆွေညီတော်နနာမင်းဆွေမင်းမျိုးတွေမင်းတရားဓမ္မတွေသနာလို့ရှင်ဖြင့်သစ္စာသိအောင်ဟောပါကွာလို့ဆိုတာအင်မတန်အရေးကြီးလို့မှားတဲ့စကားမှန်ပါပါ ဘောပေါက်လို့ညာရောက်ကြပါလားရောက်ပါဗျာဒါဖြင့်ဒကာရမတို့ဇာတိဘာသစ္စာတဲ့ဒုက္ခသစ္စာအင်းဒီဒုက္ခသစ္စာရတဲ့ခါကျတော့ဇာတိက အကြောင်းလားအကျိုးလားဇာပါရဏကအကျိုးပါအင်းငါသာသမီးလေးကျမ်းမာရေးစေတော့ချမ်းသာရေးစေတော့ဆိုပြီးဒီကလာသစ္စာမဟောဘဲနဲ့အမွေသာ ပေးသွားကြမယ်ရှင်မင်းဒီကားလို့ရှင်ဒုက္ခမျိုးစုံမင်းဟာအကုန်ဖြစ်စေသတည်းလို့ဆိုတာနဲ့အတူတူပဲမှန်ပါပါ သဘောကျလားသစ္စာမှတပါးတရားဓမ္မတို့ကိုးစားရအထာရမရှိဘူးအခုဒုက္ခသစ္စာဟောနေတယ်နောက်နိရောဓသစ္စာဆရာဘုန်းကြီးကဒီပရိစ္ဆသမုပ္ပါဒ်ထဲမှာပဲဟောမှာပဲနိရောဓသစ္စာရောက်မှချမ်းသာမှာကိုဗျာကဲဒါဖြင့်ဒကာဓမ္မတွေဇာမရဏဤလက်တယ်တွေ့ပလားဘဒုပါလိကောင်းပြီဒါဖြင့်ဒကာဓမ္မတွေဇာတိဇာတိဟာ ဆုမတောင်းကောင်းတဲ့တရားပဲဆိုတာတော့သိကြဗလားသိကြပါဘူးဘယ်ဇာတိကြိုက်တုံးဘယ်ဇာတိမကြိုက်ပါဘူးအင်းဘာသာနဲ့ပြောတာပါလဲခင်ဗျားတို့သစ္စာသိတဲ့ဉာဏ်နဲ့ပြောတာဘာဉာဏ်နဲ့ပြောပါလိမ့်ဆွေတွေမျိုးတွေကိုဖြင့်ဘယ်လိုပြောကြမလဲဘယ်ဇာတိမှမလို့ခြင်းပါနဲ့ဘယ်ဘဝမှာ အဲ့ဒါဖြင့်ဝါရဖြတ်ကြပါချစ်ကြခင်ကြကျင်နာကြသနာကြလို့ရှိရင်ဘယ်ဘဝမှာမတောင်းနဲ့ဟေးဇာတိဟာဒုက္ခသစ္စာအစစ်ဟာတခါကျပြောတတ်ပလားပြောတတ်ပါချစ်တယ်ခင်နဲ့ကျင်နာပါတယ်ဆိုရင်ဖြင့်ဒကာဓမ္မတွေသစ္စာကိုပဲသိအောင်ပြောပြကြပါရှင်းမလားရှင်းပါကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီဇာတိဒီကားလို့ဆိုလို့ရှိရင်ဖြင့် ဒုက္ခသစ္စာပဲဆိုတာသိသွားကြပြီဘုရားကလည်းဟောပြီဗျာတတိဗြဟ္မာလိတော်ကလည်းဇာတိပိဒုက္ခသစ္စာဇာမရဏပိဒုက္ခသစ္စာမဟောလိုက်ဟုတ်ပါတယ်ဟုတ်ပါတယ်လွယ်သေးလားမလွယ်ပါဘူးကောင်းပြီဘုရားလည်းဓာရီသိလို့ဘုရားဖြစ်ရမှန်ပါပါခင်ဗျားတို့လည်းဓာရီသိတဲ့ခါကျတော့ဘယ်ဘဝမှာစုမတောင်းတော့ပါဘူးလို့ဆိုတာဒီဒီဇာတိဒုက္ခသစ္စာကိုကိုယ်တိုင်မြင်လို့မတောင်းတာ မှန်ပါပါမတောင်းကျင်တော့ဘူးဆိုတော့ဇာတိကဒုက္ခသစ္စာဇာတိဟာဒုက္ခသစ္စာလို့ဒကာရမတွေညံနေမှာအခုမရောက်သေးဘူးလားအဲ့ဒီညံကမက္ကသစ္စာဇာတိကဘာသစ္စာ မတောင်းတော့ပါဘူးလို့ပြောတဲ့ညံကမက္ကသစ္စာဒါပြန်မတောင်းတော့ပါဘူးဆိုတော့တောင်းကျင်တဲ့တဏှာသေးတာကသမှုရိယချုပ်တာပေါ်ပါလားတောင်းကျင်တဲ့တဏှာသေးတာကသမှုရိယချုပ် သမုဒိယချုပ်ကြတဲ့ကိုကဒကာဓမ္မတို့ဒုက္ခတွေနောက်လာအောင်မလားအဲ့ဒီမလာတာကနိရောဓသစ္စာသစ္စာသိလိုက်တဲ့အတွက်ဘလောက်များဖို့တန်သွားတော့ရှင်းကြလားရှင်းပါခင်ဗျားတို့အသက်ရကြီးပြီမသေးနှင်းမေလို့ဆရာကလည်းမသေးနှင်းမေလို့ပေါ့ဗျာနမွင်အကုန်ကြောက်ကြကဲမဲ့လူကတယောက်မှဒီတဲ့ပေါ်မှာမဟုတ်တော့ပဲခိုင်းတာဖြင့်ဒကာဓမ္မတို့ ဝိပတိမြတ်စွာဘုရားလက်တယ်ရှာသလိုဘုန်းကြီးတို့ကလည်းဘုရားဤပြည်သားဖြစ်လို့ရှာကြအောင်စို့မှန်ပါပါတရားဓမ္မတို့ဇာတိဟာလည်းအကြောင်းမရှိဘဲနဲ့ဖြစ်မယ်မဟုတ်ပါဘူးမှန်ပါပါဇာတိဟာလည်းအကြောင်းမရှိဘဲနဲ့ဖြစ်ပါမလားမဖြစ်ပါဘူးအဒါဖြင့်တရားဓမ္မတို့သိတဲ့အတိုင်းတဲ့ဘဝပြည့်စရာဆိုတာလာပါဦးဒီဘက်သုံးခုကဘာပါလဲဘဝပါ ဘဝပြည့်စရာဒီဘက်ကဇာတိပြည့်စရာအော်ဇာတိလက်သေးရှာလိုက်တော့ဘဝရောက်ဖြစ်ရတာတကသက်ရမှန်ပါပါအာလုံးသီလယံတရားတရားဓမ္မတရားဇာတိဆိုတဲ့ပြိဿရေနေမှုဟာဘ ᱹ ကြောင့်ဖြစ်ရပါလဲဘဝပဲမဲ့လေဒီနေရာလေးနှုတ်ကလေးတက်နေတာလေးကိုဖြောက်ပြီးဒီကလာအစ်စ်ကလေးထည့်ပေးစမ်းပါကာမဘဝပြစ်เสียဇာတိ သဘောကျဗါတဲ့ကာမဘဝပြည့်စရာဇာတိဆိုတာကျင်တော့ဗလားကျင်ပါဘူးအေးဒါကြောင့်တရားဓမ္မတို့ဒီကားလို့ဆိုရင်ကာမဘဝကြောင့်ဘာဖြစ်ရဇာတိဖြစ်ရဩဒါဖြင့်ခမည်းတော်ကလည်းကံကောင်းခြင်းလိုက်တဲ့ဖြစ်ခြင်းဇာတိဒုက္ခကိုမတွေ့ရမှာစိုးလုံးလို့တခါကျတော့ကံကောင်းခြင်းလိုက်တာမှန်ပါဘူးလွန်နေတာပဲမှန်ပါဘူး ပန်းပြင်နဲ့ညာလေးလောင်းပြီးဒီကလာကံကောင်းရင်လည်းလှုပ်ကြည့်လုံနေတော့ကမ္မဘဝဖြစ်เสียပါတဲ့ဩတရားဓမ္မတွေခက်လိုက်တဲ့ဖြစ်ချင်းကံကောင်းရင်လည်းတရားဓမ္မတွေဒီဘာလို့ရှိတာပါလိမ့်ဇာတိဘာသစ္စာဒုက္ခသစ္စာဩကံကောင်းမှဒုက္ခရောက်မှာဖေဟာရင်းနေကြလားဘာတော်တော့ဘေးရင်မေးရင်သေးလားမ ကံလေးကျုပ်ကံလေးရဲ့အစအနဘယ်နဲ့နေတော့ဒုက္ခမှရောက်ပါမလားဖြဲ့မေးနောက်ကြလေရင်းနေမလားကျုပ်ကံလေးဘယ်နဲ့နေတော့ဒုက္ခမှရောက်ပါမလားဆိုတာဖြဲ့မေးလို့ရှိရင်ဖြင့်မမေးပြတော့သဘောကျပါလားဒါရင်ဘုန်းကြီးတို့ဓမ္မတွေကာမဘဝပြည့်စရာသဘောကျပါလားအင်းဘုန်းကြီးတို့ဓမ္မတွေဒီလိုဆရာကောင်းသမားကောင်းနဲ့မတွေ့လို့ရှိရင်ဖြင့် ကံမကောင်းလို့ကံကောင်းနဲ့ဆက်ချင်ကြတာတွေလေဒီထက်တပုံကြီးပါမယ်ထင်တယ်ပါပါပါတခါသိပါပါပါမပါဘူးလားဒါပြန်အဲ့ဒီကံကလည်းကမ္မဘဝဖြစ်เสียဩသူဆက်ချင်တာလဲကံမကောင်းလို့ကံကောင်းနဲ့ဆက်ပြန်လဲဇာတိကံမကောင်းနဲ့ဆက်ပြန်ရောဒါဖြင့်ကောင်းတာနဲ့ဆက်တာကြိုက်သလားမကောင်းတာနဲ့ဆက်တာကြိုက်သလားရမှာကဒုက္ခသစ္စာကြီးပဲ ရှင်းမလားရှင်းပါပြီဒါကြောင့်ဘုရားသခင်ကိုရမေကြီးကကံကောင်းကုသိုလ်လည်းငါပယ်လို့ဖရာဖြစ်လာတယ်ကွကံမကောင်းတဲ့ကိလေသာတွေလည်းပယ်လို့ဖရာဖြစ်လာတယ်ကွဆိုတော့ကံပယ်လို့ဖရာဖြစ်ဇာတိမလားလာသေးရလားပေါ်သေးဘူးလားပေါ်ပါဗျာဒါဖြင့်ဒကာရမတွေစဉ်းစားကြစမ်းပါဦးဒီဆရာကောင်းသမားကောင်းနဲ့တွေ့တုန်းကိုညံလေးလေးနားကြီးကြီးနဲ့ထောင်ပြီးစဉ်းစားပါ ဘုံဘဝလိုချင်တဲ့ကုသိုလ်ကံတွေဟူ၍လေတဲ့ဘုံဘဝကိုဖြစ်စေတတ်တဲ့ပရိသေတွေကိုဖြစ်စေတတ်တဲ့ကံဟူ၍လေဒကာရမတို့ဇာတိဒုက္ခကိုပေးမှာပဲအကုသိုလ်ကံတွေဟူ၍ကောဘုံဘဝတောင်းတတဲ့ကုသိုလ်တွေဟူ၍ကောဒါဖြင့်ဘုံဘဝမတောင်းတတဲ့အလုတ်သာလျင်ဒကာရမတို့အရေးကြီးထားကြပြီတော့ ဘုံဘဝတောင်းတလုပ်တဲ့ကုသိုလ်ဟူတွေကလည်းဇာတိရမှာမတောင်းတာပဲနဲ့မိဘရွေးရနဲ့နေပြန်ရောအကုသိုလ်တွေနဲ့နေတော့လေဇာတိပေါ့ဗျာဒီလိုမနေဘူးလားဒါဖြင့်ကာမဘဝဖြစ်เสียအဲဘယ်ကံရဲ့လို့မဆိုတော့ဘူးကွာမင်းတို့ကံဟူသွေးဟာဇာတိကြီးမှတ်ပေတော့သဘောကျလားတကယ်ကြည်ပြိဿသမုပ္ပါလည်းရှင်းသစ္စာကလည်းတွန်းလိုက်တော့ သိဖို့တန်သွားမတန်ဘူးလားဆက်နာပါဆက်နာပါဒကာရမတို့နောက်ဝိပဿနာဉာဏ်ကို နောက်သုံးလေးရက်ဆိုရင်ရောက်မယ်နော်နောက်သုံးလေးရက်ဆိုရောက်မယ်အခုတော့ဖြင့်ကိုယ့်အဖြစ်ဆိုးကြီးကိုယ့်အပါတော်ဘုံကြီးကို ပြင်လုံးရှိသေးတယ်တနေ့တည်းပြင်ပေးပါဆိုတော့မပြီးနိုင်ဘူးတပည့်ကြဟုတ်လားတနေ့တည်းပြင်လို့တော့ မပြီးနိုင်မှားထားတာကကဘာတင်ရှိကမှားထားတာ ပြင်ပေးတဲ့ဘုန်းကြီးကတဏှာကြီးနဲ့ပြင်တော့မပေးနိုင်ပေးနိုင်မလားပေးနိုင်ပါကဲဦးလာဝေကနန်းရှိကြီးမှားထားတဲ့ဥစ္စာပဲတော်တွက်ယူရမှာပေါ့ဗျာကိုင်းတရားဓမ္မတွေဇာတိဘယ်ကလာသရုံကမ္မဘဝကလာသည်ပါဠိပြောလိုက်ပါကမ္မဘဝပြည့်စရာခမည်းတော်ရထားတာတွေအလကားရထားတာနော် ခန္ဓာကိုယ်လေးရောက်ကြလားမရောက်ပါဘူးခொနည်းကဇရာမရဏရွတ်တော့ရွတ်တုံးကအင်းဇရာမရဏဇရာမရဏတော့ရွတ်တယ်ခန္ဓာကိုယ်လက်စမ်းပြီးရွတ်တာဟုတ်ကြလားဟုတ်ပါဘူးရန်ရွတ်တာစာချေအောင်လို့ရွတ်တန်နဲ့တဲတူပေါ့ဗျာကိုင်းဒါပြန်ဒကာရမတို့ဇာတိဘယ်ကလာကြုံကိုင်းကမ္မဘဝဆိုတာဒကာတိုက်တွေဒကာကျဲတို့ဥလာဘူးတို့ဖတ်လိုက်စမ်းဗျာ ကာယကံဝစီကံမနောကံကုသိုလ်ကာယကံဝစီကံမနောကံတပည့်ကြဘုံဘဝလိုချင်လို့ကုသိုလ်ကာယကံဝစီကံမနောကံတွေကမလုပ်ဘူးလားမလုပ်ပါဘူးဘုံဘဝသံတရာထဲမှာအောက်သံတရာကြီးလဲခြင်းလို့လဲအကုသိုလ်ကာယကံဝစီကံမနောကံတွေကောမလုပ်ကြဘူး။ဒါဖြင့်ဒီကံဒီကုသိုလ်ကာယကံဝစီကံမနောကံအကုသိုလ်ကာယကံဝစီကံမနောကံ ဘာအကျိုးပေးပါလဲကာမဘဝဖြစ်เสียသဘောကျအင်းဒါဖြင့်ဒကာဓမ္မတို့ခမည်းတော်ဒီကားလို့ဆိုလို့ရှိရင်ကာမဘဝသာလုံနေမယ်ဆိုလို့ရှိရင်ကာယကံဝစီကံဒီကုသိုလ်ဘက်ကလုံပြန်လဲဘုံဘဝလိုချင်လို့လုပ်လို့ရှိရင်ဖြင့်ဇာတိပဲရထုံးစံတိုင်းမိဘရွေးရာကာယကံဝစီကံအကုသိုလ်ကံတွေလုံပြန်တော့လဲဘာရဇာတိ ဇာတိကဘာသစ္စာဒုက္ခသစ္စာလိုလိုပေါ်ရလားကာမဘဝကြောင့်ပေါ်ရလားဒါဖြင့်ကာမဘဝဆိုတော့စာသံပေသံပါနေကာယကံဝစီကံမနောကံကြောင့်ဇာတိဖြစ်တယ်အကုသိုလ်ကာယကံဝစီကံမနောကံကြောင့်ရောကုသိုလ်ကာယကံဝစီကံမနောကံကြောင့်ရှင်းမလားရှင်းပါဩော်ဒါဖြင့်တရားဓမ္မတို့ သေချာသွားပြီတဲ့ဒါပဋိစ္စသမုပ္ပါကိုနောက်ပြန်လှန်တာလို့မှတ်ထားပြီမှန်ပါပါရှင်းမလားရှင်းပါအဲ့တော့ဒကာရမတို့ဒီနေ့အယောင်းဝယ်လေးများနည်းနည်းဖြစ်ကြပါရဲ့လားလို့မေးလို့ရှိရင်ပြန်ထိုက်တန်တော့ဖြစ်ပါရဲ့လို့ဖြေကြမှာပဲဘယ်တော့ဒကာရမတွေရောင်းဝယ်ဒီနေ့ဘယ်နဲ့နေတော့ထိုက်တန်တော့ဖြစ်တော့ကာယကံတွေကိုပြကြရတာ ဝစီကံနဲ့လည်းဒီဖို့ဒီဖို့ပြောကြရမနောကံကလည်းဒီပုဂ္ဂိုလ်ဒီလိုပြောမှကြိုက်မှလို့ခမည်းတော်ဒီကားလို့ဆိုရင်စိတ်ထဲတွေးလုံးနဲ့ကောမပြောရဘူးအင်းကာယကံဝစီကံမနောကံပါကြရကမ္မဘဝပြုเสียသွားတော့ဗျသွားသေးဘူးလားလူခဲကကောင်းတော့သွားပါတယ်ရင်းပြီလားဘာလဲလုံးလူခဲကကောင်းတော့ ဒါခင်ဗျားတို့ကလည်းချင်းမွန်းတော့ဗျာသူတို့အယောင်းဝယ်လေးဖြစ်တယ်အပြောကလည်းဟုတ်တယ်အပြကလည်းဟိမ့်နေဟာနဲ့ဆိုတော့နေရကြတာဗောဟင်းဒုက္ခမြာဖြင့်ကိုချိုးနေနေတာဘယ်သူမှသိဘူးမှန်ပါအခုကိုကျွန်းနေတာသိပြီလားသိပါပြီကာယကံနဲ့ကောပြကြပြုကြရဘူးလားပြပါဘူးဝစီကံနဲ့လည်းချိုးသားစွာကောပြုပါပါမနောကံကလည်းလူကဲကစိတ်ကဲကပါပါရဲ့လားပါပါဒါပြန်ကံ၃ပါးနဲ့ ကံသုံးပါးလုတ်ပြီးကြဗလားလို့မေးရလုတ်ပါပါကာမဘဝပြည့်စရာဇာတိပိဒုက္ခသစ္စာလျှော့မရောနဲ့ကျေကျေရွတ်ပါကျေကျေရွတ်ပါရင်းနေဗလားဇာတိပိပါတဲ့ဩဒီဥစ္စာဘယ်ကလာပါလိမ့်မလို့ငါကြွေကာမဘဝပြည့်စရာဆိုတော့ကာယကံဝစီကံမနောကံကလား သဘောကျလားဒါသူတို့ကျိုးပေးနေတာကံကောင်းလို့ကျိုးပေးနေတယ်လို့ဆိုကြမလားဒုက္ခရောက်ဖို့ဖြစ်ရှာပေါ့လို့ဆိုကြမလားပေါ်ကြလားဩဒါဖြင့်လှုပ်ရှားခြင်းမရှိဘူးခင်ဗျာတကယ်ကြော်ရတာဆိုကြဆုံးပေါ့ဗျာဥလားဘူးကောဆိုရမှာအေးတကယ်ဓမ္မတွေကမဆိုဘူးလားဆိုကြဆိုရမှာခင်ဗျားတို့ကိုယ်ကဖြင်းသားတဲ့ လှုပ်ရှားခြင်းတယ်ဆိုတဲ့ကိုကခမရတို့ဒုက္ခရောက်ပြီးမှရှားခြင်းတယ်ဟုတ်လားဒုက္ခမရောက်ဖဲနဲ့ချမ်းသာသာသာနဲ့ပြည့်စုံတာမကြိုက်လို့ပြောတဲ့အသံရိပ်မိဗလားဘုန်းကြီးကကက်ကက်တတ်တပြောတယ်လည်းမအောင်မေ့နေသေးလားမအောင်မေ့ပါနဲ့ဒကာဓမ္မတို့ကက်ကက်တတ်တပြောတယ်လို့အောင်မေ့မနေပါနဲ့မဲခင်အလုပ်ကိုလှုပ်ရှားပါဒကာဓမ္မတို့မဲခင်အလုပ်ကိုလှုပ်ကြည့်စမ်းပါ ဘယ်မှာသာရင်ဘုန်းကြီးတို့တရားဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဇာတိဒုက္ခသစ္စာကိုလာပါမလားမရပါဘူးဇာမရဏဒုက္ခသစ္စာကိုမရပါဘူးဒါဖြင့်ဇာတိတို့ဤချုပ်ဇရာမရဏတွေချုပ်ရသိမ်းရနိဗ္ဗာန်လို့မဆိုဘူးလားဆိုပါပါနိဗ္ဗာန်ဆိုတာငြိမ်းချမ်းသာတာမဟုတ်လားမှန်ပါပါအဲ့ဒီတော့တရားဓမ္မတို့ခမည်းတော်ကလုံးမစားခြင်းတဲ့ပုဂ္ဂိုလ်ဆိုတာဘုန်းကြီးစွဲချက်တင်လိုက်တာမလွဲပါဘူးမလွဲပါဘူး ရှင်းမလားရှင်းပါမဲခင်လှုပ်လို့ရင်ချမ်းသာစေရမယ်ခင်များတို့ကာယကံဝစီကံမနောကံတွေလျှောက်လို့နေရင်ဒုက္ခသစ္စာရမယ်ကာယကံဝစီကံမနောကံကကာမဘဝကိုကာမဘဝဖြစ်เสียဇာတိပိဒုက္ခသစ္စာဩသွားပြီခင်များတို့ဒါဖြင့်လှုပ်ရှားတဲ့အလုတ်ဟူ၍ဒကာရမတို့အမှားကြီးပဲလို့မှတ်လိုက်စမ်းပါမှန်ပါပါ လှုပ်ရှားတဲ့ပုဂ္ဂိုလ်မှာကာယကံဝစီကံမနောကံတော့လွတ်ပါမလွတ်ပါဘူးဒါဖြင့်ကာမဘဝဖြစ်เสียဇာတိပိဒုက္ခသစ္စာဩခင်ဗျားတို့ကဒုက္ခသစ္စာကြိုက်တော့လောက်စားဖို့ရတောင်းအကွက်မရှိတော့ဘူးတပည့်တော်ပြန်ဘုန်းကြီးတရားနာတာစိတ်များပြက်ပါပေါ့ဆိုခြင်းရလားအဲနောက်ကရဟမတွေဆိုခြင်းသေးလားလူတွေမို့သာမဆိုလေရတယ်ဝန်းသားများကြဒေါသများထွက်နေဦးမလား အဲ့ဒါဒီဒကာဓမ္မတို့သေသေးချာချာမှတ်ပါတဲ့ကံကုံမနိဗ္ဗာန်ရောက်မှာမှန်ပါဗျာကံဆက်နေရင်ဇာတိဆက်မယ်မှန်ပါဗျာကျင်납ပလားကျင်납ပါကံဆက်ရင်ဒါကြောင့်ခမရတို့ခဏခဏပြောတယ်ခမရတို့ကကံစားတာလေးကသေသေးပြောက်စိတ်ကလေးရှိတယ်လို့ဗေဒင်ဆရာကဖြစ်စေရသားကဖြစ်စေပြောလိုက်လို့ရှိရင်ငါလွတ်စာကလေးလွတ်မလွတ်ဘူးလားလွတ်ပါဘူးနင်းတခါလုံးငါဆယ်ကလွတ် မလာဘူးလားငါလည်း90ကဖြစ်စေသတည်းစာလေး10ကဖြစ်စေသတည်းငါလည်းရောက်သေးကြနေနေက10ကလှုပ်ကိုစာလေးစုတောင်း9စုတောင်းအတော်မဆိုးဘူးလားတကယ်တိုက်တော့လှုပ်ဘူးသေးလားလှုပ်ဘူးပါသွားပါပြီအတော်ဆိုးနေတာဒကာဓမ္မတို့မဆိုးပါဘူးလားဆိုးပါဘူးအဲ့ဒါကံဆက်တာတဲ့ကံဆက်တော့ဒကာဓမ္မတို့ကံဆက်တော့ဇာတိဆက်မှာပေါ့ ဇာတိဆက်တော့အကောင်ဖြစ်မှာပဲသဘောကျဒါဖြင့်ဓမ္မတို့ဒီကံဒီကားလို့ဆိုလို့ရှိရင်ဖြင့်မက္ကင်ဆိုတဲ့တရားမှဒီကံကိုဖြတ်နိုင်ဒီကံဆက်နေတဲ့ကာလပတ်လုံးဇာတိဆက်မှာပဲဇာတိဘာသစ္စာတဲ့ဒုက္ခဒါဖြင့်ဒုက္ခသစ္စာဆက်မှာပေါ့တခါကျော်ကြိုက်သေးရလား ညာရောက်ကြပါလားရောက်ပါပြီကောင်းပြီဒါဖြင့်ဒကာဓမ္မတို့ဒီကံဘယ်ကလာသရုံးဆိုတဲ့မေကုံထုတ်ကြတယ်မှန်ပါပါဒီကံဘယ်ကလာသရုံးမေကုံချုပ်တော့ဥပါဒဏ်ကလာတယ်မှန်ပါပါဥပါဒဏ်ကပြည့်စရာကမ္မဘောကိုသဘောကျပါလေသဘောကျကမ္မဘောပြည့်စရာ gain သဘောကျကြပါ ဘုန်းကြီးပြောနေတာဒီတရားဓမ္မလို့ပရိစ္ဆေသမုပ္ပါကိုခန္ဓာကိုယ်ထဲမှာ အရှိသားပြောနေမှန်ပါဘူးခေါင်းကအယောင်းဝယ်ပြုလုပ်နေတဲ့ကာယကံဝစီကံမနောကံနေတဲ့ပုဂ္ဂိုလ်ဟာငွေလိုခြင်းနဲ့ဥပါဒံပါလို့မှန်ပါဘူးဒါပြန်ဥပါဒနာပစ္စယကာမဘောဝရောရှင်းမလားကာယကံဝစီကံမနောကံတွေနဲ့နေတိုင်းမအားမလောက်လုံနေတဲ့ပုဂ္ဂိုလ်ဟာဘာကိုဆွဲလန်းလို့လောက်တာတော့ဥပါဒနာ ဘာပေါ်မှာဥပါဒံဆွဲလမ်းပါလိမ့်ငွေကိုဆွဲလမ်းတယ်သဘောကျငွေကိုဆွဲလမ်းတော့သူ့ဘာခေါ်ကြဥပါဒံလို့ခေါ်မယ်ဆိုတာသဘောကျဒါဖြင့်ဥပါဒနာဖြစ်เสียငွေကိုဆွဲလမ်းခြင်းပြီးတော့ဥပါဒံကြောင့်ကမ္မဘောကာယကံဝစီကံမနောကံတို့နဲ့ရောင်းဝယ်နှုတ်ချိုသည်လက်တူသည်ဟောတိဖြစ်မဆိုးနိုင်ဘူးလားနှုတ်ချိုလက်တူကပါသေးတယ် ရှင်းမလားဓမ္မတွေရှင်းပါအေးဒါကြောင့်ဥပါဒံကြောင့်ဘာဖြစ်ပါလဲကာမဘဝဆိုတဲ့ကာယကံဝစီကံမနောကံဖြစ်တော်တယ်ရှင်းမလားရှင်းပါဥပါဒံကလည်းဘာဆွဲလန်းတယ်ဆိုတာရောသိပလားသိပါဘာဆွဲလန်းမလဲငွေကိုဆွဲလန်းတယ်သာသမီနဲ့အင်အားတိုက်တာတို့ကြီးပွားရေးကို ပြင်ဆင်ရေးဟုတ်လားဒါတွေဆွဲလန်းတယ် မစွဲလမ်းဘူးလားစွဲလမ်းတာပါခေါ်ကြမယ်အဲ့ဒီဥပါဒံကြောင့်ကာယကံဝစီကံမနောကံနဲ့ရောင်းရဝယ်ကြမလုပ်ပေဘူးလားလုပ်ပါဘူးဒါပြန်ကံလုပ်ကြရောဆိုကြပါစို့ကမ္မဝိပါကတလို့ဘုရားဟောသောကြောင့်ကံကြောင့်ဝိပါကတဆိုတဲ့ပရိသေရေဆိုတဲ့ဇာတိမလားပဲမလားပါဘူးဩော်ဒါပြန်အိမ်မှာရောင်းဝယ်လုံးနေတဲ့ပုဂ္ဂိုလ်များမှာ ဘာများလုံနေကြပါလိမ့်မလို့ဘုရားဆိုတော့ဥပါဒံကြောင့်ကံလုံနေတယ်ဘုရားကံလုံမှတပည့်ရတော့နောက်ဘဝဇာတိရောက်ကြမှာဘုရားရင်းပြီလားဇာတိရောက်ကြမှာဇရာရိုက်ခံပြီးမရဏနဲ့အသက်ထွက်ရမှာဒါကြောင့်ကြိုးစားနေရတယ်ရင်းပြီလားအမလေးဆိုးရလိုက်တဲ့ဒကာရမတွေကိုဆိုးရပုံပေါ်ဗလားဒီထဲကများဒီကံတွေမလောက်ရတဲ့အခါကျတော့ဒီအယောင်းဝယ်ကမကောင်းတော့ ကာယကံဝစီကံမနောကံကအယောင်းဝယ်မလုပ်ရဘူးဆိုပါတော့ဗျာမှန်ပါပါအယောင်းဝယ်မလုပ်ရတဲ့အခါကျတော့စိတ်ပြက်တယ်နေရထိုင်ရတာဟာကိုယ့်အတွက်လည်းပြက်တာပဲမြို့ချီကြည့်လိုက်ပြန်လည်းပြက်တာပဲမလားဘူးလားမှန်ပါပါအဲ့ဒါကလည်းပြက်တာပဲဆိုတော့ကဝစီကံကိုဗျမှန်ပါပါကာယကံနဲ့လည်းဟိုရင်သွားလည်းမေးလိုက်ပါဦးမလေးဆိုတော့ကာယကံကလည်းလာပြန်တယ်မှန်ပါပါမနောကံကလည်းသူတို့အတွက်ကြုတ်ဖြစ်များအိတ်တောက်ပဲပြောဘူးတဲ့မနောကံကမှန်ပါပါ မလာဘူးလားအဲ့ဒီခါကြရလို့ရှိရင်ကံသုံးပါးမစုံဘူးလားစုံပါဘူးကဲကမ္မဘဝဖြစ်เสียသဘောကျဒီဇာတိဒီကံဘယ်ကလာပါလိမ့်မလို့ဆိုတော့ရှင်ဖြင့်ရွှေတွေမျိုးတွေဟုတ်လားသားတွေသမီးတွေအပေါ်မှာစွဲလန်းတဲ့ဥပါဒဏ်ကလာတာဥပါဒဏ်ကဖြစ်เสียကာမဘောကာမဘောဖြစ်เสียဇာတိဖြစ်เสีย ဇေယမရဏဆိုတော့တရားဓမ္မတွေပေပေါက်ကြည့်တုံးနေမှန်ပါပါပေါ်ကြပါလားဘယ်ကြီးတိုးနေပါလိမ့်မဟုတ်ပါဘူးကြက်ကလေးတွေခွင်းတိုးမှကြံတဲ့အခါကြက်မို့မိုက်လိုက်တာလို့ခမည်းတော်ကများပြောသေးပြောပါလားရှင်းမလားဒီတိရစ္ဆာန်လေးတွေကသေပေါက်တိုးနေတာဩတိရစ္ဆာန်များတကယ်မသိတာဒါသူတို့ထောင်ထားတာမသိလို့အမှန်ပါပါအမှန်ခမည်းတော်သွေးကြီးမိုးကြီးနဲ့ မပြောဘူးလားခင်ဗျားတို့ငွေလိုချင်တာကဘာလဲဗျာဥပါဒံထားပါတော့ဥပါဒံဆိုတဲ့ငွေလိုချင်တာငွေများများလိုချင်တာကဘာပါလဲဥပါဒံအရှိနေတဲ့ပုဂ္ဂိုလ်ကြတော့ကံတွေလုံးမှလားမလုံးဘူးလားကာယကံဝစီကံမနောကံဆိုတဲ့ကမ္မဘဝမလုံးဘူးလားလုံးတဲ့အခါကျတော့ကမ္မဘဝပြည့်စရာဟောဇာတိရောက်တဲ့သူများလို့ဂွင်းတိုးနေတာမဟုတ်ဘူးတို့ကထိုးချိုက်တာ ရိပ်မိလားအတော်မဆိုးဘူးလားပေါ်ကြပါလားဇာတိပစ္စယကဲခမရတို့ခင်တွယ်မှုတွေကြောင့်သေဘွဲသာဝင်လိုက်ပါတော့တယ်မဝင်ရဘူးလားဗျာဝင်ရပါရှင်းရရှင်းပါဒါဖြင့်ဒကာရမတို့ဒီဥပါဒံဆိုတဲ့ငွေကိုဆွဲလန်းသားကိုဆွဲလန်းသမီးကိုဆွဲလန်းဆိုတော့ဥပါဒံနော်မှန်ပါပါ ဥပါဒံဘယ်ကလာပါလိမ့်မလဲလို့လက်သက်ရှာအောင်ဝိပတိမြတ်စွာဘုရားရှာသလိုရှာလိုက်တော့တဏှာဒီကြည့်ပါဒကာဓမ္မတို့ခုခြိုက်တာပါပါလိမ့်တဏှာဖြစ်เสียဟောတဏှာကြောင့်ဥပါဒံဖြစ်တယ်ပေါ်ကြပါလားဘုရုကြောင့်ပါလိမ့်ညာအင်းအခင်ကလေးကြောင့်အခင်ကြီးဖြစ်လာတာရိမ့်ပြီဗလားဗါတဲ့ အခင်ကလေးကတဏှာအခင်ကြီးကပေါ်သေးဘူးလားအဲ့ဒါဒကာဓမ္မတွေဒီကားလို့ဆိုလို့ရှိရင်ဖြင့်တဲ့အခင်ကလေးအစကိုလက်မခံပါမှ အခင်ကြီးဥပါဒဏ်နဲ့ကွဲသွားမယ်အခင်ကြီးဥပါဒဏ်နဲ့ကွဲမကွဲသေးကာလပတ်လုံးကာယကံဝစီကံဆိုတဲ့ကံတွေလုံးလုံးမယ်လုံးရင်ကြောက်ကြအောင်မယ်မကြဘူးရှင်းမလားဒါဖြင့်ဒကာဓမ္မတို့ ဒနာကြောင့်ဘာဖြစ်တဲ့ကောင်းပြီဒါဖြင့်ဒကာရမတို့ဒီဒနာတော်ဆိုးတယ်သေမသေပေါက်သေဝရောက်တယ်ဟူ၍သူတွန်းတဲ့အထက်သူပါဝင်ပဲဆိုရင်ကိုသဘောကျပါလားကောင်းဒီတဏလက်သေးရှာတကားကျွေလက်သေးရှာကြပါတကားဓမ္မတို့ဝေဒနာဖြစ်เสียဟာဝေဒနာကလားဝေဒနာကလား ဒကာဓမ္မတို့ဘယ်ကလာပါလိမ့်ဝေဒနာကလားတဲ့ဝေဒနာကြောက်เสียကောင်းပါလားဝေဒနာကြောင့်ဘာဖြစ်ရရှင်းကြလားဒါဖြင့်ဒကာဓမ္မတို့ဝေဒနာကြောင့်တဏှာဖြစ်တယ်တဏှာကြောင့်ဆွဲလန်းတဲ့ဥပါဒံဖြစ်တယ်ဥပါဒံဖြစ်လို့ကာယကံဝစီကံတွေလုံးပြန်တယ် မလုပ်ဘူးလားမလုပ်ပါဘူးအဲဘဝပြည့်စရာကာမဘဝပြည့်စရာဇာတိဆိုတဲ့ကြောက်ကြကြောက်ကြပြီးဒီကလာအရိုက်နဲ့ခံပြီးသေဘောဝင်တဲ့ဇရာမရဏပဲလှဲ့မသွားဘူးလားအင်းလက်တယ်အခုနောက်ဆုံးနောက်ဆုံးရှားလာတော့ဘာတွေ့တော့ကောင်းပြီဒါကြောင့်ဒကာရမတွေပြောရဒီဝေဒနာတွေကားလို့ဆိုလို့ရှိရင်ဒကာရမတို့သူဒီတိုင်းသာဝေဒနာတိုင်းသာထားမယ်ရှင်ဝေဒနာပစ္စယတဏှာဖြစ်မှာမှန်ပါပါ ဝေဒနာဝေဒနာအတိုင်းမထားပါနဲ့ဥပဒနာရှုပေးပါမှန်ပါပါဝေဒနာဖြစ်ပြီးပြက်တဲ့တရားမဟုတ်လားမှန်ပါပါဖြစ်ပြီးပြက်တဲ့တရားလို့ခင်ဗျားတို့ကဒီကြားကနေပြီးဒီကလာညံသွန်းလိုက်ပါလို့ခေါ်လိုက်တယ်မှန်ပါပါဘုရားအစိမ့်လေးပဲတရားဓမ္မတို့ဒီဟာဝေဒနာနဲ့တဏှာဖြတ်တဲ့ညံလေးပါပဲမှန်ပါရှင်းမလားဒီနေရာညံသွန်းလိုက်လို့ရင်ဝေဒနာကို ဝေဒနာခွာပြီးဒီကာလဝေဒနာဟာဝေဒနာပဲလားမေးခင်ဗျားတို့ကရှုမှတ်ကြံလို့ရှိရင်အနိစ္စပဲလားလို့မေးစမ်းမေးရင်သူဘယ်လိုပြောမှထင်အနိစ္စလို့ပြောမယ်အနိစ္စလို့ပြောတာကဆရာဘုန်းကြီးကသူဟာအသက်မပါဘဲနဲ့တပည့်တော်တို့ဘယ်လိုလုပ်ပြီးအနိစ္စပြောမလဲခရားလို့မေကွန်းထုတ်เสียမလို့ဘူးလားပြောပါဘူးအင်းပြောပါလေဒကာဓမ္မတို့ဝေဒနာချုပ်ပြီးမှရှုတဲ့ဉာဏ်ကပေါ်ရတာ အဲ့တော့သူကအနိစ္စလို့ပြောပြီးသားမနေဘူးလားသတ္တဝါသံဃာမှာဝေဒနာနဲ့ရှုညာနဲ့ဟာပြိုင်ပေါ်ကောင်းရလားမပေါ်ကောင်းတော့ဝေဒနာချုပ်ပြီးမှညာကမလာဘူးလားအဲ့ဒါချုပ်သွားတဲ့တရားကအနိစ္စမဟုတ်လားအဲဝေဒနာကိုကကျုပ်ဟာအနိစ္စပါလို့ပြောပါတယ်ပြောတော့ခင်ဗျားတို့ကမက်ကခေါင်းညိမ်ပြီးဒီကလာအော်အနိစ္စပါလားလို့ရှုလိုက်သဘောကျရှုလိုက်တော့ဒီကအနိစ္စ ဒီကညာကမက်ကဒီဘက်ကတဏှာချုပ်မက်နဲ့ဖြတ်လိုက်တခါကျော်မက်နဲ့ဖြတ်လိုက်တော့ဘယ်နဲ့လဲတဏှာချုပ်တော့ဥပါဒံရောကံရောအင်းဇာတိကရမရဏအဲ့တော့ဒကာရမတွေဩဒီဘက်သမှုရိယသစ္စာသေးတယ်ဟောဒီနှစ်ခုကသမှုရိယသစ္စာတပတ်ကြဒီနှစ်ခုကတဏှာနဲ့ဥပါဒံကကြီးသေးဖြစ်သောကြောင့်သမှုရိယသစ္စာ ကံဒီဇာတိဇရာမရဏတွေချုပ်သွားတယ်ကလည်းဒုက္ခတွေချုပ်သွားမချုပ်ဘူးလားဒါနဲ့ငရမတို့မနေ့ကပြောခဲ့ရဖယားပဲနေရာမှာပွင့်တယ်ဦးလို့မေးတော့ဒကာဓမ္မတွေကဘယ်နဲ့ဖြေကြရှင်းမလားရှင်းပါဖယားပဲနေရာပွင့်ပါလေဒီနေရာမှာခမည်းတော်မဲ့သွင်းရင်လည်းခမည်းတော်သောတာပန်ဖြစ်တဲ့နေရာလည်းဒီနေရာပဲမှန်ပါပါ တဂရကံဖြစ်တဲ့နေရာကိုသိရပါဘူးအနာကံဖြစ်တဲ့နေရာကိုသိရပါဘူးယန္တာဖြစ်မဲ့နေရာကိုသိရပါဘူးဒါဖြင့်ဒီနေရာက ဝေဒနာပေါ်တိုင်းသာထိုင်ရှုနေမှန်ပါဘူးဒီဘက်ကတန်တရားအစစ်ကြီးကဘယ်နဲ့နေသိရပါဘူးဒါဖြင့်တရားဓမ္မတို့ပရိစ္ဆသမုပ္ပါဒုက္ခဆက်ကြီးဆက်နိုင်သေးရဲ့လားဆက်နိုင်ပါဘူးအင်းဘာအကြောင်းမဆက်ပါလိမ့်မလို့မေခွန်းထုတ်ရင်တရားဓမ္မတွေပေါ်ဗလားပေါ်ပါဘူးဝေဒနာကိုအနိစ္စ ရှုတဲ့မဲ့ဝင်လာလို့သန္တရာပြတ်သွားတာဖေဟာကုလားဘူးတို့ဝမ်းသာစရာကောင်းကောင်းပါဗျာဘုရားလည်းပဲနေရာမှာဘုရားဖြစ်ပါလိမ့်ပြည့်စေကဗုဒ္ဓအေးနန္ဒမူလိုင်းနေပါလေမဟုတ်ပါဘူးဝန်းနဲ့မှာပရိစ္ဆသမုပ္ပါကြီးကဝန်းနဲ့တမ်းနေဘူးလားထုံးစံတိုင်းဒီတိုင်းတမ်းနေတဲ့ထဲမှာဒီကြားမှာသူတို့မက်သွင်းကြတာပဲမှန်ပါပါ ရှင်းမလားရှင်းပါဒါကြောင့်ဘောဓိပင်နဲ့ရွှေပလင်မှာဖယားမဖြစ်ပါဘူးဝေဒနာနဲ့တဏှာကြားမှာဖယားဖြစ်တယ်မှန်ပါဗျာရိမ့်ပြီမလားဘယ်နေရာဖယားဖြစ်ပါလိမ့်ဘောဓိပင်နဲ့ရွှေပလင်ဆိုတာဘောဓိပင်ကယုတ်တရားကြီးပါရွှေပလင်ကလည်းယုတ်တရားကြီးပါအဲ့ဒီပေါ်မှာဖယားမဖြစ်ပါဘူးမြတ်စွာဘုရား၏ဝန်းထဲမှာ ပရိစ္ဆသမုပ္ပါအစဉ် ဖြတ်သွားတာသည်ဝေဒနာနဲ့တဏှာကြားမှာညံဝင်လိုက်တာပဲညံဝင်တဲ့အချိန်မှာသဗ္ဗိတညံဝင်တဲ့အချိန်မှာဝါရတမညံဝင်တဲ့အချိန်မှာဘာဖြစ်ပါလိမ့်ဒါဖြင့်ဘောဓိကမောဟဖြစ်သလားဒကာရမတို့ဝေဒနာနဲ့တဏှာမဆက်မိအောင်လုပ်တဲ့နေရာမှာဖျားဖြစ်သလားဒါဖြင့်ဒကာရမတို့ဘုန်းကြီးတို့နေတိုင်းဟောနေတဲ့ ဝေဒနာကြော်ပြီးအနိစ္စမြင်အောင်ရှုဒုက္ခဝေဒနာပေါ်လဲဒုက္ခဝေဒနာမရှုနဲ့အနိစ္စကိုရှုဒုက္ခဝေဒနာပေါ်လဲလဲဒုက္ခဝေဒနာမရှုနဲ့ဘာဥပေက္ခဝေဒနာပေါ်လဲရောဒါကြောင့်တတိပဌံပါဠိတော်ကသမုဒိယဓမ္မနုပါတိဝဝေယဓမ္မနုပါတိဝဝေဒနာတုဝေရတိမင်းတို့ဖြစ်ပြတာရှုကဝေဒနာရှုမနေနဲ့ ရှင်းမလားဘာရှုอ่ะဝေဒနာတော့ဝေဒနာပဲဝေဒနာကိုရှုမနေနဲ့သူဤအပြက်ကလေးကိုမြင်အောင်ကြည်သဘောကျလားဘာကြည့်อ่ะသူဤအပြက်ကလေးမြင်အောင်ကြည့်လိုက်တော့ရှေ့ကအပြက်နောက်ကမဲ့ဖြစ်သွားမဲ့ဖြစ်သွားတော့ဒကာဓမ္မတွေဒီနေရာမှာသောတာပန်တည်တဲ့နေရာပဲကိုဝန်းထဲမှာမဲ့ပေါ်တာဗျအဲ့ဒီကိုဝန်းထဲမှာကိုပေါ်တော့ အိမ်ပေါ်မှာပေါ်လို့ရှိရင်ဒီအိမ်ကြီးကဘောဓိပဲနဲ့ရှုပလင်ပဲသဘောကျအဲ့ဒီပေါ်မှာမဟုတ်ဝန်းထဲမှာဘုရားဖြစ်တာဝန်းထဲကမက်လာလို့ဝန်းထဲမှာသောတာပန်တည်တာရှင်းမလားဒါဖြင့်ဒကာဓမ္မတို့ဒီတရားတွေကလို့ဆိုလို့ရှိရင်ဖြင့်ဩဝိပဿနာရှိရင်တို့ဘယ်နေရာကထိုင်ရှုရမှာလဲဆိုတာမပေါ်သေးဘူးဘယ်နေရာထိုင်ရှုမလဲ ဝေဒနာနဲ့တဏှာကြားထဲမှာထိုင်ရှုပါသို့တော်တဲ့တဏှာကတော့မရှိတာဧကမှာပဲသို့တော်ဒီကြားထဲမှာရှုရမယ်ဆိုတာကပြိဿသမုပ္ပါဒေသနာတော်မှာတမ်းပြတဲ့ခါကျတော့ဝေဒနာပိတဏှာလာလို့ဒီကြားထဲမှာမဲ့ဝင်အောင်လုပ်ပါလို့ပြောတာတခါကျွေးကျင်းနပ်လားကျင်းနပ်ပါအားလုံးတရားဓမ္မတွေကျင်းနပ်ကြလားကျင်းနပ်ပါကောင်းပြီဒါဖြင့်တရားဓမ္မတို့ဒီကဲ့သို့ အခုဒီနေ့တိုးပေးလိုက်မှာကဝေဒနာကိုအနိစ္စမြောင်ရှုနိုင်လို့ရှိရင်ဒကာဓမ္မတို့မက်မဆိုင်ဘူးလားဆိုင်ပါဗျာမက်ဆိုင်ရည်နဲ့တပြိုင်တည်းထဲဒကာဓမ္မတို့ဒီသရမရဏဆိုတဲ့ဥစ္စာနည်းနည်းလေးပတ်လိုက်စမ်းအနာဂတ်ဘဝဇရာမရဏဆိုတာဘာပါလဲအနာဂတ်ဘဝ ရှင်းပြီ။တရားမရဏဆိုတာသေပြီးမှဖြစ်မှာကိုဗျ။သေပြီးမှဖြစ်မှာဆိုတော့သူဘယ်ဘဝဆိုကြမလဲ။တဏှာရဲ့ဥပါဒံရဲ့ကံရဲ့ဒီသုံးခုဒီကားလို့ဆိုလို့ရှိရင် ဖြင့်အနာဂတ်ဘဝအကြောင်းဒါဖြင့်အနာဂတ်အကြောင်းက၃ခုအနာဂတ်အကျိုးကလည်း၃ခုအနာဂတ်အကြောင်းက အနာဂါကျိုးကအနာဂါအကြောင်းသုံးခုကိုယနေ့ရှင်းပါတဏှာဥပါဒံကံရွတ်ကြစံတရားဓမ္မတို့အနာဂါအကြောင်းဘယ်လိုပါလဲဒါအနာဂတ်အကြောင်းအနာဂတ်ဖြစ်ဖို့ရတပည့်ကြလားအနာဂတ်အကြောင်းသုံးခုကဘယ်လိုပါလဲမမေ့စေနဲ့နော်ပရိစ္ဆေသမုပ္ပါမဆုံးသေးဘူးတရားဓမ္မတို့ ဆုံးပြီးတော့လည်းဝိပဿနာဉာဏ်ဒီအများကြီးတွင်းအောင်ပါဒါကြောင့်နင်းနေနေနေနဲ့တရားဓမ္မတွေဆွဲပြီးဟောနေတယ်တတန်လျာလုံးဖြတ်လမ်းမတွေ့ကြတာတရားရွယ်ယနေ့စတွေ့တာတတန်လျာလုံးကတော့ဝေဒနာပစ္စယတဏှာနဲ့သွားတာပဲတဏှာပစ္စယဥပါဒံဥပါဒနာပစ္စယကာမဘောကာမဘောပစ္စယဇာတိပစ္စယအဲတတန်လျာလုံးကတော့ဒီလမ်းကြီးဒိုင်းဒိုင်းပြေးနေတာပဲဖိုက်ရှမ်းပါ ရှင်းမလားယခုဆရာဘုန်းကြီးရဲ့ကုညီဖရာကုညီနဲ့ဝေဒနာနဲ့တဏှာကြာဖရာပွန့်လိုက်กว่าသောတာပန်ဖြစ်ခြင်းဒီကြားထိုင်လိုက်ဟေ့သရဂံဖြစ်ခြင်းအနာဂံဖြစ်ခြင်းအဲ့ဒါခုမှထိုင်ကောင်းမှန်းသိတာတန်တရားလုံးဒီနေရာထိုင်ပြီးဒီကာလနေရမယ်လို့သိရလားမသိပါဘူးဒီနေရာနေရှုရမယ်လို့သိရလားမသိပါဘူးအဲ့ဒါကြောင့် တရားဓမ္မတို့သည်တဲ့တန်တရားတစ်ဆက်သေးသာဆက်နေတယ်မပြတ်ခဲ့ပါဘူးမှန်ပါပါရှင်းမလားရှင်းပါဒါဖြင့်တဏှာဥပါဒံကံတို့သည်ဗါတဲ့တမင်ညဆိုလို့မရဘူးအနာကကြောင်းလို့ပြောပါရှင်းမလားရှင်းပါလာလကံဖြစ်တဲ့ဇာတိဇရာမရဏကဘာပါလိမ့်ပြန်မေးတယ်ပြန်မေးတယ်တရားဓမ္မတို့ သေချာမှတ်တာပါတဏှာဥပါဒံကံကပါတဲ့အနာကအကြောင်းတရားအဲ့တော့နေတိုင်းဒကာဓမ္မတွေကတဏှာရဲ့ဥပါဒံရဲ့ကာယကံဝစီကံတွေရဲ့ဆိုတော့အနာကအကြောင်းနေတိုင်းလို့မလုပ်ဘူးလားဒါပြန်အကြောင်းလို့ထားပေါ့ဒကာတိုက်တို့လားဘူးလို့အကျိုးပေးမှပေးပါဒါပြန်အနာကအကျိုးကပါတဲ့ဇာတိဇရာမရဏ ကြည်ထားပါလေအခုပြတယ်ဘုရားကိုအနာဂါကြောင်းကပါလေရံပြောလို့မရဘူးအေးတဏှာဥပါဒံကံဒါကဘာလို့အနာဂတ်အကြောင်းအဲ့ဒီအနာဂတ်အကြောင်းကိုယခုဘဝကလှုပ်ထားရောလှုပ်တာကလည်းယခုဘဝပဲသို့တော့အနာဂတ်အတွက်လှုပ်ထားတယ်ရှင်းမလားရှင်းပါ လုံနေတုန်းကလည်းယခုဘဝပါပဲတို့တော့ဘယ်အတွက်လှုပ်ထားတာတုံးအနာကအကြောင်းဖြစ်နေလှုပ်ထားတာအနာကမှာဇာတိဇရာမရဏပေါ်အောင်လို့လှုပ်ထားတာဒါကြောင့်နေတိုင်းဝိပဿနာကင်းနေတဲ့ပုဂ္ဂိုလ်မှာတဏှာဥပါဒံကံနေနေတိုင်းလှုပ်ဘာအကြောင်းတွေလှုပ်ထားပါလိမ့်အနာကအကြောင်းတွေလှုပ်ထားသည်ဒကာဓမ္မတွေဘာတွေလှုပ်ထားလဲဩ ဒီဘဝသုတေသွားတဲ့ခါကျတော့ကိုနောက်ဘဝအတာကာကျိုးဒုက္ခသစ္စာသုံးခုရအောင်လို့လုပ်ထားတာဘာရအောင်လုပ်ထားပါလဲဘာဒုက္ခသစ္စာကျိုးသုံးခုရအောင်လို့ဒကာဓမ္မတွေကလုံးမထားဘူးလားရှင်းမလားအဲ့ဒါဒီဘယ်ဘဝကလောက်တာတုံးဆိုတော့ယခုပြစ္ဆုတ်ပံဘဝကလောက်တာဒါပြစ္ဆုတ်ပံဘဝရှင်းမလားဒါဘယ်ဘဝပါလဲယခုပြစ္ဆုတ်ပံဘဝဒီသုံးခုက သို့တော့ဘယ်အတွက်လှုပ်ထားတာပါလဲအနာဂတ်အတွက်လှုပ်ထားလို့အနာဂတ်အကြောင်းဖြစ်ရလှုပ်တာကတော့ဖြင့်ယခုပြစ္ဆုတ်ပံဘဝပဲဘယ်အတွက်လှုပ်ထားတာတော့ဒါပြန်သူအနာဂတ်အကြောင်းတဏှာဥပါဒံကံတွေကိုဘာအကြောင်းဆိုကြမလဲအဲ့ဒီအကြောင်းပြည့်စုံသီးသာပုဂ္ဂိုလ်ကြလာတော့အနာဂတ်အကျိုးဖြစ်တဲ့ဇာတိဇရာမရဏလာမလားမလားလာပါဘူး အခုဒကာရမတွေဝိပဿနာလုံးမလုပ်တဲ့ပုဂ္ဂိုလ်ဘာများလုံနေကြုံမေးရင်ဖြေတတ်ကြဖြေရပါဘာလုံနေဒီလိုမလုံနဲ့တရားသက်ရဒီလိုရှုပ်လို့မရဘူးအနာကအကြောင်းလုံနေတယ်လို့အဖြေထွက်ရရိမ့်မေးလားဝိပဿနာမလုပ်တဲ့ပုဂ္ဂိုလ်တွေဒီဘာလုံနေတော့ဝိပဿနာလုံးမလုပ်တဲ့ပုဂ္ဂိုလ်ဘာများလုံနေပါလိမ့်အနာကအကြောင်းဆိုတာဘာပါလိမ့် တဏှာဥပါဒံကံဆိုလိုက်ပါတော့တဏှာဥပါဒံအေးတဏှာဥပါဒံကမ္မဘဝရှင်းမလားဒါဘာအကြောင်းလဲဒါဖြင့်အိမ်မှာလကားနေတဲ့ဒကာဓမ္မတွေရောင်းဝယ်နေတဲ့ပုဂ္ဂိုလ်တွေဘာတွေများလုံနေတုံးလို့မေခွန်းထုတ်ရင်ပေါ်ပလားဘယ်အကြောင်းတွေလုံရှင်းမလားဩဒါမှသေတော့သေပြီးဒုက္ခရောက်ဖို့အစင်နဲ့ပြင်ထား ဘာလောက်ကြတာပါလိမ့်သေပြီဒုက္ခရောက်ဖို့အရှင်သင်ပြင်ထားတာပဲဆိုတာသိကြပါလားညာရောက်ပါလားဒါဖြင့်ဓမ္မတို့ဝိပဿနာအလုပ်ကိုဖြတ်ခနဲ့ဒီဝေဒနာကို ရှုလိုက်တဲ့နယ်ပြန်နေတဲ့မဝင်မလာဘူးလားမဝင်လာတော့အနာဂါအကြောင်းသုံးခုပဲနဲ့နေတော့အနာဂါအကြောင်းသုံးခုပြတ်တော့အနာဂါအကျိုးသုံးခုကောပြမယ်ဆိုတာသိကြပါလား သူများပြောလားမြင်းမြင်လားမြင်းမြင်ပါဗျာဒါဖြင့်ဒီလုံးမှတပါခင်ဗျားတို့ဒီဘက်ဒုက္ခတွေကင်းတဲ့လို့ရှိသေးရဲ့လားမရှိပါဘူးဒါဖြင့်ဒီလောက်ပဲတရားဓမ္မတွေအားကိုးရမယ်။တရားအားကိုးလို့ဖြစ်ပါမလား။ရှင်းမလား။ဒါဖြင့်တရားဓမ္မတို့ဝေဒနာဖြစ်ပျက်ကို တဏမလာအောင်မဲ့သွင်းလိုက်ဝေဒနာကဖြစ်ပြသူရှုတာကမဲ့ဆိုတာလေတဏမဖြတ်ဘူးလားတဏပြောတော့ဥပါဒံကအလိုလိုသေးကံတွေကရောနောက်လာမဲ့ဇာတိဇရာမရဏတွေရောဒါကြောင့်တရားဓမ္မတွေဒီဘက်ကအနာကအကြောင်းက သမှုရိယသစ္စာ၃ခုအကုန်သေးတယ် အနာဂါရှုဖြစ်တဲ့ဒုက္ခသုံးခုဟာရောဒါဖြင့်ခမရတို့ဝေဒနာရှုတဲ့ပုဂ္ဂိုလ်ဒီသမုဒိယသစ္စာ၃ခုလည်းသိတယ်ပုဂ္ဂံနည်းနဲ့တော့ဒါလည်းသမုဒိယသစ္စာဒါလည်းသမုဒိယသစ္စာဒါလည်းသမုဒိယသစ္စာပဲတဏှာလည်းဘာသစ္စာတော့ဥပါဒံရောအဲကံရောသမုဒိယဆိုတာအကြောင်းအကြောင်းကြောင့်ဒီကျိုးလာဒါဖြင့်သမုဒိယသစ္စာ၃ခုမသေးဘူးလား ဝိပဿနာအထုတဲ့ပုဂ္ဂိုလ်ဟာလေဒါဖြင့်ဒုက္ခသစ္စာသုံးခုကိုဒါဖြင့်မဲ့သည်သမှုရိယနဲ့ဒုက္ခကိုပယ်သည်ရှင်းမလားသမှုရိယနဲ့ဒုက္ခကိုပယ်ပါဗျာဒါဖြင့်မဲ့မလုပ်တဲ့ပုဂ္ဂိုလ်များကြတော့ဒကာဆိုင်တို့ကဘယ်နဲ့ဆိုမဲ့သမှုရိယလည်းမပယ်မပယ်ပါအနာဂါကြောင့်ကိုပယ်သေးရမပယ်တော့ဒုက္ခရော မသိပါဘူးကိုယ်တိုင်မတွေ့ရပဲဘူးလားဘလောက်ကြောက်เสียကောင်းတော့ဒါဖြင့်ဒကာရမတို့တို့ဘာကိစ္စရှိသလုံးတို့ကောင်းသော ရောင်းဝယ်ခြင်းလုပ်နေတာပဲဆိုတော့ကောင်းသောရောင်းဝယ်ခြင်းကအနာဂတ်ကြောင်းလုပ်နေတာရှင်းမလားကောင်းသောရောင်းဝယ်ခြင်းကသီလလို့တော့မပြတ်ပါဘူးဝိပဿနာလို့တော့သေချာပြတ်နေတယ်ရှင်းမလားဒါဖြင့်ဒကာရမတို့ပဋိစ္စသမုပ္ပါဒ် ဖြတ်ပုံလေးကသဘောကျမဲ့မလာလို့ရှိရင်တဏှာပြည့်စရာသဘောကျမဲ့မလာရင်တဏှာပြည့်စရာဥပါဒံဥပါဒနာပြည့်စရာဘဝပြည့်စရာဇာတိပြည့်စရာဒါမဲ့မလာတဲ့ပုဂ္ဂိုလ်မဲ့လာတဲ့ပုဂ္ဂိုလ်ကြတော့ကိုတရားဓမ္မတို့မဲ့လာတဲ့ပုဂ္ဂိုလ်ကြတော့စဉ်းစားလိုက်ဝေဒနာရှုတယ်ဆိုတော့ဝေဒနာရှုရတာလားဝေဒနာချုပ်တာရှုတာလားဝေဒနာ ဝေဒနာချုပ်တာရှုတော့ဝေဒနာကချုပ်တဲ့တရားသဘောကျမက်ကလည်းတဏှာချုပ်အောင်လုပ်နိုင်တဲ့တရားဆိုရင်ကောလွဲလားဒါဖြင့်ဝေဒနာနိရောဓအဲမက်လာမှတဏှာနိရောဓဖြစ်တာဝေဒနာနိရောဓအဲ့ဒါဝိပဿနာလုပ်တဲ့ပုဂ္ဂိုလ်ကြတော့ဝေဒနာနိရောဓဝိပဿနာမလုပ်တဲ့ပုဂ္ဂိုလ်ကြတော့ဝေဒနာပြစ်เสียတဏှာပြစ်เสีย သွားပြီကောကြောက်ဆင်းပြီကောဝိပဿနာလုပ်တဲ့ပုဂ္ဂိုလ်ကြတော့ရွတ်လိုက်စမ်းဝေဒနာနိရောဓဝေဒနာနိရောဓကိုဒီကမြင်အောင်ရှုလိုက်တော့မဝင်မလာဘူးလားတဏှာလာသေးရဲ့လာခွင့်ကိုရသေးရဲ့ဒါပြန်ဝိပဿနာရှုတဲ့ပုဂ္ဂိုလ်ကြတော့ဘယ်လိုရွတ်ကြမလဲ ဝိပဿနာမရှိတော့ပါဘူးဆိုတော့ဝေဒနာဖြစ်เสียသွားပြီတောက်လျှောက်မသွားပဲဘူးလားဒါဖြင့်ရှုပုံဒီရှုတဲ့ပုဂ္ဂိုလ်မှာပရိစ္ဆေသမုပ္ပါပြိုက်မရှုတဲ့ပုဂ္ဂိုလ်မှာစိတ်သဘောကျဥပါဒနာရှုတဲ့ပုဂ္ဂိုလ်မှာပြတ်တဲ့ပါဠိတော်လေးသွန်းလိုက်စမ်းပါဝေဒနာရှုတော့ဝေဒနာရှုရတာလားဝေဒနာချုပ်တာရှုတာလား ရှင်းမလားရှင်းပါဒါဖြင့်ရွတ်လိုက်ဝေနာနိရောဓတဏှာနိရောဓဆိုတာကမက်ပေါ်လာတယ်သဘောကျလားဝေနာနိရောဓအဲ့ဒါကရှုတဲ့ပုဂ္ဂိုလ်ဆိုတာဝေနာနိရောဓတဏှာနိရောဓဆိုတာကတခါတည်းရမ်းရွတ်လို့မရဘူးလာကိုလာသေးရဲ့လားတဏှာ သူ့နေရာဘယ်လိုရောက်နေလဲအဲမဲ့ရောက်ချင်းရောက်မဲ့ကိုတဏှာနိရောဓလို့မှတ်တဏှာလာပြီးချုပ်သွားတယ်လို့မမှတ်လိုက်ပါနဲ့ရှင်းမလားဒါဖြင့်ရွေးကြကြဝိပဿနာရှိတဲ့ပုဂ္ဂိုလ်ဘယ်နဲ့ဆိုကြမလဲပြန်ရစမ်းသုံးခေါက်လောက်အဲ့ဒါကဘယ်လိုပုဂ္ဂိုလ်ဆိုတာပါလဲ ဝေဒနာရှုနေတဲ့ပုဂ္ဂိုလ်ပေါ့ဗျာဝိပဿနာလုံးနေတဲ့ပုဂ္ဂိုလ်ပေါ့ဗျာကာယဥပဒနာလေးတော့ဒီနေ့မလုတ်သေးဘူးလေညမှာပဲအေးဆွေးဆွေးလုံးမယ်ဆိုတော့နေ့လေလူတို့ဤထုံးစံတိုင်းလုံးမလုတ်ပြီဘူးလားအဲ့ဒီပုဂ္ဂိုလ်ကြတော့ရော့ဝေဒနာပြည့်စရာတဏှာပြည့်စရာဥပါဒနာပြည့်စရာအဲ့ဒီကြောင်သွားတယ်သေတော့ဟိုကအနာဂတ်ဘဝမှာသေမဇာတိဇရာမရဏဖြစ်မှာ ဒါဖြင့်ဒကာဓမ္မတို့ဝိပဿနာမလုပ်လို့ရှိရင်ဝေဒနာပြည့်စရာတဏှာပြည့်စရာဥပါဒနာပြည့်စရာဘဝဆိုတဲ့ကာမဘဝမဖြစ်ဘူးလားဒါဖြင့်ကံတွေအကုန်စုထားတာပေါ့သေတော့ဆိုးချိုးပြအောင်လို့ရှင်းမလားဒါဖြင့်လှုပ်တာနဲ့မလှုပ်တာဒီလှုပ်တော့ပြိဿသမုပ္ပါပြတ်တယ်မလှုပ်တော့မလှုပ်တော့ဆက်တယ်နော်လှုပ်တော့ဝိပဿနာရှုတော့ဗါလဲ ဘာပြတ်ပါလဲဝိပဿနာမလုပ်ဘဲနေတော့ကျေနပ်ဗလားအချင်းကစိတ်သွားတဲ့ဓမ္မတို့ပြောစရာဟောစရာတွေကတော့မနေဘူးပေါ့ကဲယနေ့ဒီရင်တော်ကြအောင်စို့